တမန်တော်ဝတ္ထုအခန်းကြီး1အငယ်1မှ9အိုတော်ဖိလုယေရှုသည် ရွေးကောက်တော်မူသောတမန်တော်တို့ကိုဝိညာဉ်တော်အားဖြင့်မှားထားပြီးမှ အထက်သို့ ဆောင်ယူခြင်းကိုခံတော်မူသောနေ့မရောက်မီကာလတွင် ပြုမှုတွင်တင်တော်မူသမျှတို့ကို ထုတ်ဖော်၍အထက်ကျမ်းစာကိုငါစီရင်ရေးထားပါပြီ အသေးခံတော်မူပြီးလျှင်တမန်တော်တို့အား အရက်လေးဆယ်ပတ်လုံးကိုကိုပြ၍ဘုရားသခင်ဤနိုင်ငံတော်နှင့်ဆက်ဆိုင်သော အရာတို့ကို မိမ့်မွက်တော်မူလျက်မိမိအသက်ရှင်သည့်အကြောင်းကိုခိုင်ခံ့သောတက်တည်အများအားဖြင့်ပြတော်မူ၏ထိုတမန်တော်တို့ကိုစုဝေးစေတော်မူပြီးလျှင်ယေရုရှလင်မြို့မှ မထွက်မသွားဘဲခမည်းတော်ဤဂရိကိုငန့်နေမိအကြောင်းမှားတော်မူ၍ ထိုဂရိတော်ကိုငါဟောပြောသဖြင့်သင်တို့သည်ကြားသိရကြပြီဂရိတော်အချက်ဟုမူကားယောဟန်သည်ရေ၌ဗတ္တိဇံကိုပေး၏သင်တို့သည် မကြာမမြင့်မီတန်ရှင်သောဝိညာဉ်တော်၌ဗတ္တိဇံကိုခံရကြလိမ့်မည်ဟုမိန်တော်မူ၏အငယ်6မှ7ထိုတမန်တော်တို့သည်လည်းစုဝေး၍သခင်ဖျားယခုအခါ ကိုယ်တော်သည်ဣသရေလအမျိုးသားတို့အားနိုင်ငံကို ပြန်ပေးတော်မူမည်လောဟုမေးလျှောက်ကြလျင်သခင်ဖျားကခမည်းတော်ဤတကိုးအားဖြင့်စီရင်တော်မူသော အချိန်ကာလကိုသိရသောအခွင့်သည်တင်တို့၌မရှိ ထိုတို့မရှိတော်လဲတင်တို့အပေါ်သို့တန်ရှင်းသောဝိညာဉ်တော်ဆင်းသက်သောအခါတင်တို့သည်တကိုးကိုခံရ၍ယေရုရှလင်မြို့မှစသောယူဒပြည် ရှမာရိပြည်မြေကြီးစွန်းတိုင်အောင်ငါဤတက်တည်ဖြစ်ကြလိမ့်မည်ဟု မိန်တော်မူ၏တမန်တော်တို့သည် ကြည့်ရှုလျက်နေကြစဉ်သခင်ဖျားသည် အထက်သို့ ဆောင်ယူခြင်းကိုခံတော်မူ၍မိုးတိမ်သည် ကိုတော့ကိုမျက်ွယ်အောင်ခံယူလေ၏ထိုတို့ကြွတော်မူသည်ကိုတမန်တော်တို့သည်ကောင်းကင်သို့စိစိကြည်မြော်လျက်နေကြစဉ်တွင် လူနှစ်ယောက်တို့သည်ဖြူစင်သောအဝတ်ကိုဝတ်ဆင်လျက်တမန်တော်တို့အနားမှာပေါ်လာ၍၊အိုဂါလိလဲလူတို့၊အဘယ်ကြောင့်ကောင်းကင်သို့ကြည့်မျှော်လျက် နေကြသနည်း။သင်တို့နှင့်ခွာ၍ကောင်းကင်သို့ဆောင်ယူခြင်းကိုခံတော်မူသော ထိုယေရှုသည် သင်တို့မျက်မှောက်၌ကောင်းကင်သို့ကြွသွားတော်မူသည်နည်းတူတဖန်ကြွလာတော်မူလတံ့ဟုပြောဆို၏။12 ထိုအခါယေရုရှလင်မြို့နှင့်ဥပုံနေ့တနေ့ခရီးသာကွာ၍တန်လွင်အမည်ရှိသောတောင်မှယေရုရှလင်မြို့သို့တမန်တော်တို့သည် ပြန်ကြ၏ရောက်ကြလျင် ပေတျုယာကုပ်ယောဟန်အန်ဒရေဖိလိပုသောမဘတောလမေမတဲအာလဖေဤသားယာကုပ်ရှိမုန်ဇေလုယာကုပ်ညီယူဒာတို့သည်တဲနေရာအိမ်အထက်ကန်းသို့တက်ကြ၏ ထိုသူအပေါင်းတို့သည်ယေရှု၏မယ်တော်မာရိမှစ၍မိန်းမတို့နှင့်၎င်း၊ညီတော်တို့နှင့်၎င်းတညီတညွတ်တည်းကြိုးစား၍ဆုတောင်းပဌနာပြုလျက်နေကြ၏။15ထိုအခါအရေအတွက်အားဖြင့်တရာနှစ်ဆယ်သောတပည့်တော်တို့၏အလယ်၌ပေတရုသည်ထ၍ညီအစ်ကိုတို့၊ယေရှုကို ဖန်စီသောသူတို့အားလမ်းပြသောယူရရှကာယုတ်ကိုရည်မှတ်၍တန်ရှင်းသောဝိညာဉ်တော်သည်ဒါဝိမင်း၏နှုတ်ဖြင့်ဗျာဒိတ်ထားတော်မူနှင့်သော ကျမ်းစာချက်အတိုင်းမပြည့်စုံဘဲမနေရထိုသူသည်ငါတို့နှင့်ရေတွက်ဝင်ခြင်းသို့ရောက်၍ဓမ္မဆရာ၏အရာကိုခံရပြီထိုသူသည်မတရားသောအမှုအတွက်ဖြင့်ရသော အခနှင့်မြေတကွက်ကိုဝယ်ပြီးမှမှောက်ရက်ကြလဲ၍ ဝန်းကွဲသဖြင့်အူများပေါက်လေပြီထိုအကြောင်းအရာကိုယေရုရှလင်မြို့၌နေသော သူအပေါင်းတို့သည်တည်၍မိမိတို့ဘာသာအားဖြင့်ထိုမြေကိုအကေလဓမ္မဟုခေါ်တွင်ကြ၏အ ਨੇ ကာသွေးမြေဟု ဆိုလိုသည်ဆာလံကျမ်းစာ၌လာသည်ကားသူ၏နေရာအရက်သည် လူစိတ်ညံရာအရက်ဖြစ်ပါစေနေသောသူမရှိပါစေနှင့် သူ၏အရာကိုလည်းအခြားသူရပါစေဟုရေးမှတ်တည်းထိုကြောင့်ယောဟန်သည်ဗတ္တိဇံကိုပေးသည့်ကာလမှစ၍သခင်ယေရှုသည်ငါတို့နှင့်ခွာ၍အထက်သို့ဆောင်ယူခြင်းကိုခံတော်မူသည့်နေ့ရက်တိုင်အောင်တပည့်တော်တို့နှင့်အတူထွက်ဝင် သွားလာတော်မူသောကာလပတ်လုံးငါတို့နှင့်ပေါင်းဖော်၍နေသောသူတစုံတယောက်သည် ထိုသခင်ထမြောက်တော်မူသည့်အကြောင်းကို ဟောပြော၍ငါတို့နှင့်အတူ သက်သေခံဖြစ်ရမည်ဟု ပေတျုပြောဆို၏အငယ်23မှ26ဘာရှပဟုခေါ်ဝေါ်၍ယုတ်တုအမိတစ်ကိုရသောယောသနှင့်မတ်တီကိုခန့်ထား၍ဤသို့ဆူတောင်းကြ၏လူအပေါင်းတို့၏စိတ်နှလုံးကိုတည်တော်မူသော သခင်ဖျားယုဒရှကာယုတ်တီမိမိနေရာရက်သို့တွမ်းအံ့သောငါဓမ္မဆရာ၏အရာတမန်တော်၏အရာမှ ရွေ့လျော့ဖောက်ပြန်သည်ဖြစ်၍ထိုအရာကိုခံစေခြင်းငှါဤသူနှစ်ယောက်တို့တွင် ရွေးကောက်တော်မူသောသူကို ပြညွှန်တော်မူပါဟုဆုတောင်းပြီးမှ၊စာရေးတံချသဖြင့်၊မဿိသည်စာရေးတံကိုရ၍တကျိပ်တပါးသောတမန်တော်တို့နှင့်ရေတွက်ဝင်ခြင်းသို့ရောက်လေ၏